ဟောရှိအနာဂတိကျမ်းခရီးတစ်အငယ်1မှ9ယူတော်ရှင်ဘရင်အိုစီမင်းယောသန်မင်းအာခတ်မင်းဟေဇကိမင်းဣဒရီလရှင်ဘရင်ယောရှသားယေရောဗောင်မင်းတို့လက်ထက်ဗီရိဤသားဟောရှိတို့ရောက်လာသောသာဝရဖျားဤနှုတ်ပတ်တော်အစအဦးဟုမူကားတင်တော်၍ပြည်စံမိမနှင့်တကွသူဖွားမြင်သောသားသမီးတို့ကိုတိမ့်ပိုက်လော့ အကြောင်းမူကားပြည်သားတို့သည်သာရဖျားကိုစွန့်ပစ်၍အထက်ထက်မှားယွင်းကြပြီဟုဟောရှေအားမှားထားတော်မူသည့်အတိုင်းဟောရှေသည်တွား၍ဒီပလင်သမီးဂေါမာကိုတိမ့်ပိုက်သည်ဖြင့်သူသည်ပရိတရီယူ၍ဟောရှေ၌တားယောက်ျားကိုဖွားမြင်လေ၏သာရဖျားကလည်းထိုသားကိုရေစရီလအမိဖြင့်မဲ့လောအကြောင်းမူကားခဏကြာပြီးမှ ယေဇရေလအသက်ကိုတတ်သောအပြစ်ကြောင့်ယေဟုအမျိုးကိုငါသည်ဒဏ်ပေး၍ဣဒရေလအမျိုး၏နိုင်ငံကို ဆုံးစေမည်ဣဒရေလလေးကိုယေဇရေလကျိုင်း၌ငါချိုးသောနေ့ချင်းတွင်ထိုအမှု ပြည့်စုံလိမ့်မည်ဟုမိန်တော်မူ၏အငယ်6မှ7တဖန်ပရိဒရေယူ၍သမီးကို ဖွားမြင်လေ၏ထိုသမီးကို လောရုဟာမာအမိဖြင့်မှဲ့လောအကြောင်းမူကားငါသည်ဣဒရေလအမျိုးကို နောက်တဖန်မတနာမစုံမဲ့ဖဲဧကံအမှန်ပယ်ရှင်းမည်ယူဒအမျိုးကိုကားတနာစုံမဲ့အုံးမည်တို့ရတွင် လေးဒါစစ်တိုက်လက်နှင့်မြင်းမြင်းစည်းသူရဲ့အဖျင်မကယ်တင်သူတို့၏ဖျားသခင်သာဝရဖျားအဖျင်ကယ်တင်မည်ဟုမိန်တော်မူ၏ လောရုဟာမကိုနှုတ်ကွာသောအခါအမိသည်ပရိဒရိယူပြန်၍သားယောက်ျားကို ဖွားမြင်လေ၏ထိုသားကို လောအမိအမည်ဖြင့်မှဲ့လောအကြောင်းမူကားတင်တို့သည်ငါ၏လူမဟုတ်ငါသည်လည်းတင်တို့၏ဖျားသခင်မဟုတ်တို့ရတွင်ဣဒရေလအမျိုးသားတို့သည် မချင်နိုင် မရေတွက်နိုင်သော သမုတ်တရားသဲလုံးနှင့်အမျှများကြလိမ့်မည်တင်တို့သည်ငါ၏လူမဟုတ်ဟု ထိုသူတို့အားပြောဆိုရာအရပ်၌ပင်လျှင်၊သူတို့သည်အသက်ရှင်တော်မူသောဘုရားသခင်၏သားဟုခေါ်ဝေါ်ခြင်းကိုခံရကြလိမ့်မည်။ထိုအခါယုဒအမျိုးသားတို့နှင့်ဣသရေလအမျိုးသားတို့သည်စုဝေးပေါင်းဘော်၍မင်းတဦးတည်းကိုချီးမြှောက်သဖြင့်၊ထိုပြည်ထဲကထွက်လာကြလိမ့်မည်။ယေဇရေလနေ့သည်ကြီးမြတ်သောနေ့ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏။